ရှင်ယကုဩရစာအခန်းကြီး3အငယ်1မှ7ငါညီကိုတို့ငါတို့သည်တာ၍ကြက်တီးသောစစ်ကြောစီရင်ခြင်းကိုခံရမည်ဟုတင်တို့သိ၍အများသောဆရာ မဖြစ်ကြနှင့်ငါတို့ရှိသည်များသည်အများသောအားဖြင့်မှားတတ်ကြ၏စကားအားဖြင့်မှားခြင်းမရှိသောသူမည်သည်ကားစုံလင်သောသူဖြစ်၏မိမိကိုယ်တကိုယ်လုံးကိုချုပ်တီးနိုင်သောသူဖြစ်၏ မြင်းကိုနိုင်ခြင်းငှာပါဇက်ကိုဇက်ခွန်တတ်၏တို့ပြု၍မြင်းကိုတကိုယ်လုံးကိုလှည့်စေတတ်၏ထိုမှတပါအလွန်ကြီးသောသင်္ဘောသည်ပြင်းစွာသောလေဟုန်နှင့်လွှင့်သွားတော်လဲတက်မကင်အလိုရှိသည့်အတိုင်းငယ်သောတက်မဖြင့်လှည့်တတ်၏ထိုနည်းတူရှာသည်ငယ်သောအင်္ဂါဖြစ်တော်လဲအလွန်ဝါကြွားတတ်၏အဘယ်မျှလောက်များစွာသောထင်းကိုအနည်းငယ်သောမိသည် ညှိနိုင်သည်ကိုကြည့်ပါလော့ရှာသည်မီးဖြစ်၏ဒုစရိုက်၏လောကဓာတ်လည်းဖြစ်၏ထိုတို့နှင့်အညီရှာသည်ငါတို့၏အင်္ဂါတို့တွင်တည်၍တကိုယ်လုံးကိုညှဉ်းညူးစေ၏ဇာတိဆက်ကိုလည်းရှုတ်တတ်၏မိမိသည်လည်းငရဲမီးရှို့ခြင်းကိုခံလျက်ရှိ၏တာရဲမျိုးငှက်မျိုးတောတတ်သောတိရစ္ဆာန်မျိုးငါးမျိုးတို့ကိုလူမျိုးသည်အောင်တက်သည်အတိုင်းအောင်ခဲ့ပြီ ရှာကိုကားအဘယ်လူမျှမအောင်နိုင် မဆုံးမနိုင်သော အဆိုးအညစ်ဖြစ်၏တေစီတတ်သော အစိတ်တောက်နှင့် ပြည့်စုံ၏ငါတို့သည်ရှာဖြင့်ခမည်းတော်ဘုရားသခင်ကိုကောင်းချီးပေးတတ်ကြ၏ဘုရားသခင်၏ပုံတရံတော်နှင့်အညီဖန်ဆင်းသော လူတို့ကိုရှာဖြင့်ကျင့်စေတတ်ကြ၏နှုတ်တပါးသည်အထဲကထောမနာချီးမွမ်းခြင်းနှင့်ကျင့်စေခြင်း ထွက်တတ်ပါသည်တကားငါညီကိုတို့ထိုတို့မဖြစ်ကောင်းရာစမ်းရီပေါက်တပေါက်တီအထဲကခြူသောရေနှင့်ခါသောရေထွက်တတ်သလိုငါညီကိုတို့တင်မောတဖန်းပင်သည်တန်လွင်သည်ကိုတီးနိုင်သလိုစပြစ်ပင်သည်တင်မောတဖန်းသည်ကိုတီးနိုင်သလိုထို့သူငံသောရေသည်ခြူသောရေကိုမဖြစ်စေနိုင် အငယ်73မှ78 သင်တို့တွင် အတတ်အလိမ္မာနှင့် ပြည့်စုံသောပညာရှိတစုံတယောက်ရှိလျှင်၊ထိုသူသည်ပညာ၏နူးညံ့သိမ်မွေ့ခြင်းနှင့်တကွကောင်းမြတ်သောကျင့်ကြံပြုမူခြင်းအားဖြင့်မိမိအမှုတို့ကို ပြပါစေ။သို့မဟုတ်သင်တို့စိတ်ထဲမှာခါးစွာသောဂုဏ်ပြိုင်ခြင်း၊ရန်တွေ့ခြင်းရှိလျှင်၊သမ္မာတရားကိုမုသာဖြင့်ဆန်၍မဝါကြွားကြနှင့်။ထိုသို့သောပညာသည် အထက်မှ သက်ရောက်သောပညာမဟုတ်မြေကြီးပညာဇာတိပဂတိပညာနတ်ဆိုးပညာဖြစ်၏အကြောင်းမူကားဂုံပြိုင်ခြင်းရန်တွေ့ခြင်းရှိလျင်မငြိမ်မဝတ်ယုံရင်ခတ်ခြင်းဆိုးညစ်စွာ ပြုမှုခြင်းအမျိုးမျိုးရှိတတ်၏အထက်မှတက်ရောက်သောပညာမူကားရှေးဥစွာစင်ကြယ်၏ထိုမှတပါအသင့်တင့်နေတတ်၏ဖြင်းညင်းသောသဘောရှိ၏သွေးဆောင်လွယ်၏ကျူနာနှင့်၎င်း ကောင်းကျိုးနှင့်၎င်းပြည့်စုံ၏လျစ်လျူသောစိတ်ရှိ၏ရှုဝဲခြင်းနှင့်ကင်းစင်၏အသင့်အတင့်နေခြင်းငှာပြုစုတတ်သောသူတို့သည် ဖြောင့်မတ်ခြင်းတရား၏မျိုးစေ့ကိုငြိမ်သက်စွာကျဲတတ်ကြ၏